ခန်းကြီး9အငယ်1မှ6ကိယယယာရိမြို့သားတို့သည်လာ၍ဒါရဖျား၏တစ်တာတို့ကိုဆောင်တော်သဖြင့်တောင်ပေါ်မှရှိသော အမိနဒက်အိမ်၌ထား၍တစ်တာတို့ကိုစောင့်စီခြင်းငှာသူ၏သားအေလဇာကိုတန်ရှင်းစေကြ၏တစ်တာတို့သည်အနှစ်20ပတ်လုံးကြာမြင့်စွာကိယယယာရိမြို့၌ရှိစဉ်အခါဣဒရလအမျိုးသားအပေါင်းတို့သည် ထာဝရဘုရားကိုအောက်မေ့၍မြည်တမ်းကြ၏တပန်းရှမွေလကတင်တို့သည်အခြားတစ်ပါးသောဘုရားသည်ဟုသောဘာလဘုရားအာရှတရက်ဘုရားတို့ကိုပယ်၍ထာဝရဘုရားဖို့တင်တို့စိတ်နှလုံးကို ပြင်ဆင်လျက်ဒါဝရဖျားထံတော်သို့စိတ်နှလုံးအကျွင့်မဲ့ပြန်လာသဖြင့်ထိုဖျားကိုသာဝတ်ပြုကြလျင်ဖိလိတိလူတို့လက်မှကယ်တင်တော်မူမည်ဟု ဣဒရေလအမျိုးသားအပေါင်းတို့အားဆုံးမသည့်အတိုင်းဣဒရေလအမျိုးသားတို့သည်ဘာလဖျားအာရှတရက်ဖျားတို့ကိုပယ်၍ဒါရဖျားကိုသာဝတ်ပြုကြ၏ရှမွေလကလည်းဣဒရေလအမျိုးသားအပေါင်းတို့ကိုမိစပါမြို့၌စုဝေးစေကြလော့တင်တို့အဖို့ဒါရဖျားကိုငါဆုတောင်းမည်ဟုမှာခဲ့သည့်အတိုင်းသူတို့သည်မိစပါမြို့၌စီဝေးသဖြင့်ရေကိုခတ်၍ ထာဝရဘုရားရှေ့တော်၌သွန်လောင်ခြင်းအစာရှောင်ခြင်းအကျင့်တို့ကိုကျင့်လျင်အကျွန်ုပ်တို့သည်ထာဝရဘုရားကို ပြစ်မှားပါပြီဟု ဝန်ခံကြ၏ရှမွေလသည်မိဇပါမြို့၌ဤတွေလမျိုးသားတရားမှုတို့ကိုစစ်ကြောစီရင်လေ၏အငယ်ခုနှစ်မှ၁၉ဤတွေလအမျိုးသားတို့သည်မိစဘာမြို့၌စီဝေချမ်းကိုဖိလိတိလူတို့သည်ကြားလျင် ဖိလိတိမင်းတို့သည်ဣဒရေလအမျိုးရှိရာသို့စစ်ချီကြ၏ထိုတရင်ကိုဣဒရေလလူတို့သည်ကြားလျင်ဖိလိတိလူတို့ကိုကြောက်၍ရှမွေလအာအကျွန်ုပ်တို့၏ဘုရားသခင်သာရဘုရားသည်အကျွန်ုပ်တို့ကိုဖိလိတိလူတို့လက်မှကယ်တင်တော်မူမည်အကြောင်းအကျွန်ုပ်တို့အဖို့အစင်မပြတ်ဆုတောင်းပါလော့ဟုဆိုကြ၏ရှမွေလသည်လည်းနို့ဆိုတိုးတငယ်ကိုယူ၍ ထာဝရဘုရားအားတကုံလုံးမိရှုရာရစ်ပူဇော်လျက်ဤဒေလအမျိုးအဖို့ဆုတောင်း၍ထာဝရဘုရားနားထောင်တော်မူ၏ရှမွေလသည်မိရှုရာရစ်ကို ပူဇော်စဉ်အခါဖိလိတိလူတို့သည်ဤဒေလအမျိုးကိုတိုက်ချင်းကချင်းလာကြ၏ထာဝရဘုရားသည်လည်းထိုနေ့၌ဖိလိတိလူတို့အပေါ်မှာပြင်းစွာမိုးချုံစေ၍သူတို့တက်ကိုဖျက်တော်မူသည်ဖြင့် ဣဒေလအမျိုးရှိမှရှုံးကြ၏ဣဒေလလူတို့သည်မိဇပါမြို့မှထွက်၍ဖိလိတိလူတို့ကိုလှုပ်ကြံလျက်ဘက်ကမြို့တိုင်အောင်လိုက်ကြ၏ထိုအခါရှမွေလသည်ကြောက်ကိုယူ၍မိဇပါမြို့နှင့်ရှင်မြို့စัจ जा မှထူထောင်သည်ဖြင့်ဒါဝရဖျားသည်ငါတို့ကိုယခုတိုင်အောင်မဆတော်မူပြီဟုဆိုလျက်ထိုကြောက်ကိုအေဘာနေဇာအမည်ဖြင့်မှဲ့လေ၏ ထိုသို့ဖိလိတိလူတို့သည်ရှုံးသဖြင့်နောက်တဖန်ဣသရေလအမျိုးနေရာအရက်သို့မလာကြရှမွေလလက်ထက်ကာလပတ်လုံးဒါရဖျား၏လက်တော်သည်ဖိလိတိလူတို့ကိုစီးတားတော်မူ၏ဖိလိပိလူတို့သည်တိမ့်ယူသောဣသရေလမြို့ရွာတို့ကိုအေးချုံမြို့မှဆ၍ဂါသမြို့တိုင်အောင်ပြန်ပေးရကြ၏မြို့နယ်တို့ကိုလည်းဣသရေလလူတို့သည်ဖိလိတိလူတို့လက်မှ နှုတ်ယူကြ၏ဣဒရေလလူနှင့်အာမောရိလူတို့သည်လည်းစစ်မရှိအသင့်တင့်နေကြ၏ရှမွေလသည်တသက်လုံးဣဒရေလမျိုးကိုအုပ်ဆိုးလေ၏ဘေတလမျိုးဂိလဂလမျိုးမိဇပါမျိုးတို့ကိုနှစ်တိုင်းလှက်ပတ်၍အရရက်တွင်ဣဒရေလမျိုး၌စီရင်ရန်အမှုတို့ကိုစစ်ကြောစီရင်လေရှိ၏ပြန်လာသောအခါမိမိအိမ်ရှိသော ယာမမြို့သို့ပြန်လာ၍ထိုမြို့မှလည်းဣဒရလအမျိုး၌စီရင်ရန်အမှုတို့ကိုစစ်ကြောစီရင်လျက်သာရဖျားအဖို့ရစ်ပလင်ကိုတီလျက်နေလေ၏